ဘုန်းကြီးအရင်နှစ်တွေကအသိအမြင်မှမှချမ်းသာရတရားနဲ့တိဘယ်ဆိုင်ပွားတရားတော်များကိုအတန်လွင့်ဟောကြားခဲ့ပါတယ်။တိဘယ်ဆိုင်ပွားတရားကတရားသဘောနည်းနည်းတော့အသိနည်းနည်းခက်ပါတယ်။ဒါကြောင့်ဒီနှစ်တော့အများသိလဲတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဗုဒ္ဓနိကြချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားတဲ့နယ်လို့ထင်ပါတယ်။ ။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာနေထိုင်ကြတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်ကြပြီတဲ့ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲတဲ့မဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မှလည်းရတဲ့မချမ်းသာနိုင်ကြတဲ့လူတွေပဲများနေပါတယ် ချမ်းသာသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှသိကြပါရဲ့ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝါတိုင်းဟာရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရဆင်းရဲအစုဘုံတက်တဲ့ပဲဆိုတာအလွန်မှန်ပါတယ်သို့တော်လည်းဒီဆင်းရဲကဂွင်းလုံးကျမလွတ်နိုင်သေးမီမှာဆင်းရဲတက်တာတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်တီးလို့ဖြစ်တဲ့နိလန်းတွေရှိတော့ရှိပါတယ် အဲ့ဒီနီးတွေတဲကပထမဆုံးပြောချင်တဲ့နီးကတော့ရောင်ရဲတင်းနေမှုပါပဲ။သာဝနေရေးအတွက်လောကီစည်းဝါးဥစ္စာကိုရှာတာက အစဘာမဆိုတင်းနေရောင်ရဲတတ်ရင်ချမ်းသာပါတယ်။တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလိုချင် လောဘဆိုမပွားစေပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်။ဒီလိုမဟုတ်ဘဲနဲ့အဆုံးမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီး ရလေလိုလေအိုးတဆေဆိုသလိုအပိုးအမိုးတွေကိုရဖို့ကြိုးစားအထုတ်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးစာဝန်နေရပြည့်စုံမှုအတွက်လောဘကို လုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာ ရှိသလောက်တော့ရှိနေရတာပါပဲသို့တော်လည်းအခြေအနေလိုက်ရှိတော့တယ်ရှိတိုက်တယ်လို့တဲ့မပိုမကဲစီပဲ ရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်ပုံစံပြောရရင်လူတစ်ယောက်မှာတစ်လစားဖို့ငွေ30ပဲရှိတယ်ဆိုကြပါစို့သူဟာရှိတာနဲ့တင်းတိမ်လို့မရပါဘူးနောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်သူဉာဏ်စွမ်းဝိရိယစွမ်းရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့အဲ့ဒီတရားနဲ့တင်းတိမ်ရောင်ရဲပြီးလောက်ငါအောင်စီမံဖန်တီးရပါမယ် ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင်းတာပြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမမာနအိတ်တာမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်ပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့် လိုချင်တတ်မြတ်တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တပ်ပေးနိုင်ရင်ချမ်းသာတလောက်ချမ်းသာကြောင်းထင်ရှားပါတယ်။ဒါပေမဲ့အဲ့ဒီတင်းနေရောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှိကဝိရိဟတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ဝိရိဟရသေးနဲ့ကန္နာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ကန္နာရရသေးတို့အတူတကွနေထိုင်နေထိုင်ခဲ့ကြပါတယ်။ ယသိနှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မြတ်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်ဒီလိုနေလာရင်ကတနေ့တော့ဝိဒေဟယသိကဆွမ်းစားကြည့်တဲ့အခါမှာဆွမ်းခံရကရလာတဲ့စားတုပ်ကလေးမကုံမဲကြမ်းနေတာနဲ့လုံယုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်နောက်တနေ့ယသိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဒေဟယသိကတိမ့်ထားတဲ့စားတုပ်ကလေးသွားယူပြီးဂန္ဓာရယသိကိုပေးပါတယ် ခန္ဓာရယတေကစားဘယ်ကရတယ်လဲလို့မေးတော့ဝိရိဟယတေကအရင်နေ့ကတင်ထားတဲ့စားဖြစ်ကြောင်းပြောပါတယ်ဒီရင်မဲ့ကန္တရယတေကဝိရိဟယတေကိုပြစ်တင်ကြိမ်မုံတော့တာပါပဲသူပြစ်တင်မုံကဝိရိဟယတေအသင်ဟာဘာအသုံးကြတယ်လဲယူဇနာ300ကျယ်ဝန်းတဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထိနန်စီစဉ်ရောရွှေငွေဥစ္စာဗန္ဒာကြီးကြတွေပါဆွန့်လွတ်ပြီးယတေပြုလာခဲ့တယ်အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်ပဲ ဒီစားကလေးမဖြစ်စလောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောင်ညုံကြကြသိသိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်ခန္ဓာရရဲ့အပြစ်တင်တာဟာတင်တိုက်လို့တင်တာပါစီစဉ်ဥစ္စာတွေစွန့်လွတ်ပြီးရသည်ဖြစ်လာမှတော့တနေ့တာဆန်းခံလို့ရသမျှနဲ့ရောင်ရဲတင့်နေမှဣတိဒုက္ခရသည်ဖြစ်ရတဲ့အရာသာရသည်ချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့စာအတွက်တတ်မဲ့တွေ့တာပြီးသူမိသိသိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဥတော့ လုံုံကြီးနေရရှာရတယ်သိမ့်စီရတယ်မုံမဆိုလေမလွင့်ရအောင် ပိုးမွားသားသမင်စတဲ့တရိတ်ဆန်နေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များဆားအလွန်ကြိုက်တဲ့လုံုံမလုံုံမမလားလို့လဲတကြောင်ကြကြတစိုးရင်ရင်ဖြစ်နေရတယ်အဲ့ဒါလိုစသည်ဖြင့်တနေ့တာရသမျှနဲ့မတင်နိုင်မယောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်ဒါပေမဲ့ဒီဝိဒေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိဒေဟရမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတစ်မျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့သာတင်းတင်းရမယ်သူတို့ဘာတိုင်းပြည်ကိုလိုချင်မျက်စိမရှိရဘူးတင့်လျော်လျောက်ပတ်တဲ့နေမှုစားမှုစည်းစိမ်ခံစားမှုနဲ့သာတင်းတင်းရောင်ရဲရမယ်လွန်လွန်ကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းအဖြစ်နဲ့ကြတော့ ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီးဘာမဆိုမယုံမဖိတ်မပြတ်မစည်းရအောင် ကိုယ်တိုင်လည်းသူသူတိတ်တိတ်တိတ်တိတ်စီစီလုပ်ရလိမ့်မယ်။တိုင်းသားပြည်သူလူအများကိုလည်းပဲသူတိတ်တိတ်စီတိတ်တိတ်ချိုးကြံတတ်အောင်ညွှန်ကြားပေးရပေလိမ့်မယ်။အမိတ်အနာထားတဲ့ရင်လည်းထားရပေလိမ့်မယ်။ဒါကြောင့်တင့်နေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင့်နေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။ အဲဒီလိုတင်းတင်းရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာစွာနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတော်တော်ပြောရရင်တော့ပစ္စုပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခကြီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခကြီးကိုလည်းရှောက်ကြရဦးမယ် အခုလောလောဆယ်ပြစ္ဆုတ်ပံဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခီးဟာဆူးညောင်ခလုတ်ကသိန်းတွေများလွန်းလို့မตายရမဖြောင်မြူးသလို အနာဂတ်ဘဝခီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မမျှော်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေမိရင်စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိပြန်ရင်လည်း အကောင်းဆုံးကိုတွေ့ကြုံရတော့မှာပဲလို့မျောလင့်ထားနိုင်တောင်မှပဲမျောလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညစိတ်စိုးရင်စိတ်တွေကဖြစ်စည်းနှိမ့်ဆက်တတ်ပါသေးတယ်မသေးရမရေရတဲ့အနာကဆိုးတဲ့အနာကကိုမျောလင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောက်နေရတဲ့ပစ္စုပန်ဘဝခရီးကကောတာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ် ဒါလည်းလောကသဘာဝအရာလူများစုအတွက်မသားရမဖြောင်ပြူတာကပဲများပါတယ်မသားရမဖြောင်ပြူတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူးဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပျော်ပျော်ပါးပါးရင်ဆိုင်တတ်ရပါတယ်အဲ့ဒီလိုရင်ဆိုင်ရင်လက်ငင်းအခြေအနေဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေက အကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသင့်အနဲ့နှလုံးသွင်းရပါတယ် ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်၈နှစ်သားလောက်ကရေခတ်ကျင်လွန်းလို့မိခင်ကတင့်တော်တဲ့ရေဥကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေဥကလေးနဲ့ရေပင်သွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းအကြီးကျေနပ်နေပါတယ်တနေ့တော့ရေဥကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှာရေဥဟာ အုံပွင့်သွားပါတယ်ရေဥနှုတ်ခမ်းကအခွေလိုက်လက်ထဲမှာပါလာပါတယ် ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝမ်းနည်းခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလက်ငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းမိတာပါပဲယောနိသောမနတိကာရလို့ဆိုရပါမယ်ဟောခါတော့ကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူး ဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုဆင်ញံသုံးသပ်မိမှပဲဘုံငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တော်မှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရသူ့နန္ဒယထာတိုင်းကမြို့ပြင်မှာတပ်ပြီးမြေဖြုတ်ဖို့တွင်းတူးနေပါတယ်ဒီအချိန်မှာဒေမိမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတိုင်းကိုသွားစကားပြောပြီးတော့ပြန်လွှတ်လိုက်ပါတယ် သူကတော့တော်ရဲဝင်သွားပြီးရသေးဖို့တရားကျင့်နေပါတယ်လေးရရှိတော့သူခမဲတော်မေတော်တွေသူထံရောက်လာကြပါတယ်အမျိုးရောင်လျော်ဒေသင်္ကန်းကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မြရရသေးလေးဟာသူခမဲတော်မေတော်တွေကိုတည့်ရမိုးကြောင်းလေးရဲ့အပြင်မဲ့မှာတွေ့ဆုံဧကံပါတယ်တဲ့တဲ့ကိုအဲ့ကိုပြုတဲ့အနေနဲ့သူစားတဲ့တတိတရတွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာချမ်းကြီးတွေနဲ့ လူပြိုကြီးလည်းလမ်းဆန်းပြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လုံးမှမဖက်မဟမိတာနဲ့အာအာလဲတဲ့အံ့ဩလဲအံ့ဩနေကြပါတယ်။ဒါနဲ့မနေနိုင်ကြလို့သားတော်ဟာဒီလောက်ကြမ်းတမ်းတဲ့အစားအစာတွေစနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအဆင်ဟာဘာကြောင့်ကြည်လင်ဝန်းပါနေရပါသလဲလို့မေးတော့တင်မိရရဲ့တဲ့လေးကအခုလိုဖြေပါတယ်။သူ့အဖြေဟာအလွန်မှတ်သားစရာကောင်းပါတယ်။အတိတဏ္ဏနုသောစာမိ နပဇပမနာဂတံပစ္စုပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလက်ငင်းပစ္စုပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြည်လင်ခြင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်မြမဲအလယ်တည့်ရမှုတဲငယ်ကလေးမှနေပြီးတည်တည်တည့်ရတေကိုသာစားတော့နေရပါရဲ့နဲ့ ရုပ်အစင်းညှိုးရော်၆သွေခြင်းမဖြစ်ဘဲကြည်လင်ဝင်းပါဆိုပြနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းဘက်ကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကလေးကအနာဂတပဇ္ဇပါယအတိတတ္တနုသောစနာအေတေနဘာလာတုတ်တန်တိနလောဝဟရိတောလူတောလူမိုက်တွေဟာလူမိသားအတိတ်ရေးတွေကိုပြန်တွေးဆွေးရင်နေတတ်ကြပါတယ်။ မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်ပစ္စုပန်ကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ရုပ်ဆင်းတွေဟာရိပ်ဖြတ်ထားတဲ့ကြူရိုးလိုညှို့လို့ညှို့ရ6သွေးနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်သို့တော်လည်းအတိတ်ကချွေရင်ချက်တွေကိုသင်ခန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ် မနေ့ကနဲ့နဲ့ပြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လက်ငယ်အခြေအနေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းနေရောင်ရဲစွာနေထိုင်နည်းနဲ့ပစ္စုပန်ကြကြနေထိုင်နည်းနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာ အထူးဆင်ញနှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်နည်းမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရရစေတဲ့ဆင်းမိတို့သဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ်းစေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ်းစေတဲ့တတ္တိယနီး နေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်။နာမ်ဖြစ်သည်။ကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှုရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီမို့မရှိကြတော့ပါဘူးအနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကိုရှုလို့မရပါဘူး ဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတနေ့တာချမ်းသာစွာနေထိုင်သူလို့မိန့်ကြတော်မူခဲ့ပါတယ်အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာ အတိတဏ္ဏဝါကမေယနပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ် သွားမှုလာမှုထိုင်မှုထားမှုပွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်သဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစဉ်းစားကြံစည်မှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်တက်မှုစတဲ့စိတ်သဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်နေထိုင်လို့ဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ် မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ယုတ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီယုတ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလို ဆွဲလန်းယူမှန်းပြီးတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆွဲကနေပြီးလူကျင်တတ်မဲ့နှစ်သက် တွေ့တာတွေစိတ်ဆိုးစိတ်ပြမာနတက်တာတွေစတဲ့ကိလေသာတရားစုတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲ ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိလိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဏ္ဍာရီရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်။ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်။ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ပြည့်ချင်နဲ့မကောင်းတဲ့ဟာတွေကြီးပဲ အခိုင်အမာအားကိုးစရာအနှင်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအသိမှအမြင်မှန်တမ္မာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနိထိုင်နည်းကို ချမ်းသာစွာနေထိုင်နည်းလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြုရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူး မိမိတို့အိမ်မှာ နေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာရုံမှာစာသင်ကျောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေသမှလည်းလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကိုဖြစ်နိုင်သမျှအကြမ်းမင်းမင်းဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာရုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုပ်လုပ်နေသမှတခြားကို စိတ်အယောင်နေပါပြီး အလုတ်ထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုတ်လည်းပြီးမှမသိမပင်မပန်းပဲပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေထောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်သားသားနဲ့ရောက်သွားတတ်ပါတယ်ဒီနည်းကို အပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခဏများကြံပါသေးတယ် သို့တော်လည်းအချိန်မရတော့လို့နောင်အဖွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ကြလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေတတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ Wow.